ဒီနေ့မနေ့ကဝန်ခံသွားတဲ့အတိုင်းဓမ္မစကဘောဓနာတုတ်တာကိုရှိပိုင်းအစွန်းနှစ်သွဲတရုပ်ဖော်ပြပြီးတော့အဲဒီအစွန်းနှစ်သွဲကစွန်းနှစ်သွဲကိုရှုံသိမ်းတဲ့နီးပါလေအဲဒါလေးပြောပါမယ်တတုံလုံးပြည့်စုံတော့ဘုရားမဟောနိုင်ပါဘူး ဘုဒ္ဓမပွင့်ခင်ကကဘာသူကဘာသားတွေရဲ့အခြေအနေနည်းနည်းလေးပြောပြရစီကဘာသူကဘာသားတွေရဲ့အခြေအနေဟာလမ်းနဲ့တွယ်သူလိုက်နေကြတယ်တသွယ်ကစိတ်အလိုကြသွတ်ထားတဲ့တသွယ်စိတ်လိုကြသွတ်ထားတယ်ဆိုတာကကာမဂုဏ်အာယုန်ဒီပေါ်မှာ ထင်တယ်လို့ပေါ့လေလွတ်လွတ်လပ်လပ်ကြည်ချထားတာလွတ်လပ်ခွင့်ပေးထားတာလူဘဝရှိရတာဟာကာမဂုဏ်အာယုန်နေနဲ့နေရတာဒါနိဗ္ဗာန်ပဲလောကနိဗ္ဗာန်ပဲလို့ဒီလိုအထင်ရောက်ပြီးတော့စိတ်ရှိတိုင်းသူတို့ထင်တဲ့အတိုင်းပေါ်နေတော့ခံစားပြီးတော့နေတာအဲဒီတလားအဲဒီလမ်းစဉ်ဟာ အပျော်စားလမ်းစဉ်ပဲကြာရီလိုက်စားနေလို့ရှိရင်ဒါသူတို့သူမြတ်တွေအလုံးမဟုတ်ဘူးပါမပုဂ္ဂိုလ်တွေအလုံးပဲဆိုပြီးတော့အထင်ရောက်ပြီးအဲ့ဒီဟာဒီတာယာမိမှာဆိုလို့ခန္ဓာကိုယ်ကိုပြမရောက်ဤမျိုးမျိုးတွေပြင်ပြီးတော့ပြင်သုံးတဲ့အတ္တရှင်တန်ယောဂလမ်းအဲ့ဒီလမ်းနဲ့ပဲသူလိုက်နေကြတယ်ဘုဒ္ဓကိုယ်တိုင်ပဲ သက်တော်29နှစ်ထိကာမဂုဏ်မျိုးစုံอืมလိုက်စားတဲ့အနေပေါ်လေကာမတုခတိကနိရောဓလမ်းစဉ်မလွတ်ခဲ့ပါဘူး။ဒါမှလို့ဘုရားလုံးကတော့စိတ်လိုချလွတ်ထားတဲ့အနေမျိုးတော့လည်းမဟုတ်ပါဘူး။ပြီးတော့တောထွက်လာပြီးတော့ဒုက္ခရစရိယာကို6နှစ်လုံးလုံးပေါ့လေ။ရှင်းသုံးလားခန္ဓာကိုယ်ပင်မဆင်းရဲရုံပါပဲ။ အတ္တကိမတနိရောဓလမ်းစဉ်အဲ့ဒီလမ်းစဉ်နှစ်ခုနဲ့မကင်းခဲ့ပါဘူးဟုတ်လားခန္ဓာကိုယ်ပြမစင်းရအောင်ရှင်းသုံးတဲ့ပုံကိုယ်တွေထဲမှာဆိုရင်ဘုရားအလောင်းလောက်ရှင်းသုံးတဲ့ပုံကိုယ်မရှိခဲ့ပါဘူးဘုရားလောက်ရှင်းသုံးမှုကိုဘယ်ပုဂ္ဂိုလ်မှမမီခဲ့ပါဘူးပြင်းထန်ကိုရှင်းသုံးခဲ့ပါတယ်နော်ပြင်းထန်ရှင်းသုံးဖို့ရတော့ဓမ္မဖြည့်ရှင်းပြဖို့အချိန်မရဘူးဒီလိုပြမစွာရှင်းတဲ့အတွက်အကျိုးကတော့ ပင်မကျိုးတက်တက်ပါပဲဒီပြင်ကျိုးပါမှမရှိပါဘူးအဲ့ဒီအစွန်းနှစ်တွေဟာမမှားဘူးဆိုတာဆရာတော်ကသိရင်တော့ငယ်စဉ်ကာလကစစ်ပင်အောင်မှာကျင့်သုံးခဲ့တဲ့ဟာပြန်ပြီးတတိယပြီးတော့ဒီလမ်းကတော့မှန်မှာပဲဆိုပြီးတော့အဲ့ဒီလမ်းလေးပြန်ပြီးတော့ကျင့်လမ်းစဉ်လေးပြန်ကောက်ဖို့စဉ်းစားတဲ့အခါမှာခန္ဓာကိုယ်က အားကနည်းနေတော့အစာပြန်ပြီးတော့သုံးဆောင်ရပါတယ်။အစာသုံးဆောင်ပြီးအားထုတ်မှသက္ကိရှိပါခြင်းတရားအလယ်လလမ်းစဉ်တွေပေါ့လေ။အဲဒီရရှိလာပါတယ်။ယုံနာငါးပါးအခန္ဓာငါးပါးယုံနာတရားတွေသူဖြစ်စေမှာလက်ပြီးတော့ရှုလို့မြဲပုံဆင်းရဲပုံသူတော်တိုက်လူဖြစ်ပုံဆိုတာကဥပဒနာဉာဏ်ဤအစဉ်တိုင်းတက်ပြီးတော့ မဲ့ခင်ရှင်းပါခြင်းတရားပါဒီပထမဆုံးပုဗ္ဗဘာကမဲ့နောက်အရိယာမဲ့ပြီးတော့မဲ့၄ပါးဖို့၄ပါးနဲ့နိဗ္ဗာန်မျက်မှောက်ပြုတည်သွားတာပဲအဲ့ဒါမှာသဗ္ဗိဒဉာဏ်တော်ကြီးလည်းပဲသဘာတဲ့ခါရရသွားတာဆရာဖြစ်သွားတာပါမြတ်စွာဘုရားကိုယ်တိုင်အမှန်တရားတွေရှင်းရဲ့အမှန်တရားတွေလည်းကောင်းသိလာတယ်ရှင်းရဲ့ဖြစ်ခြင်းအမှန်တရားတွေရှင်းခြင်းအမှန်တရားနဲ့ ဆင်းရဲရသူရောက်ကြောင်းအကျင့်မှတရားတွေပေါ့လေအဲသစ္စာလေးပါးအဲဒီလည်းပိုင်ပိုင်နေနေဒါလည်းသိရှိတော်မူသွားတာပါပဲမိဇိမပฏิပဒါခေါ်တဲ့အကျင့်လက်မှတရားကိုသိတော်မူသွားတော့ဟိုကျုံခဲ့တဲ့လမ်းမဟာအဲလမ်းကြီးဟာအမှားတွေပဲဆိုတာမြတ်စွာဘုရားကိုယ်တိုင်မြင်သိသွားပါတယ် အဲဒီလမ်းမနှစ်တွယ်တည်းကကမ္မတုခာတိကနိယောကလမ်းမှားကိုမြတ်စွာဘုရားကဒီလူစကလုံးနေနဲ့ရှုံချခဲ့ပါတယ်စိတ်လိုကြကာမဂုဏ်အာယုန်တွေပေါ်မှာစိတ်လိုကြစွတ်ထားတာဟာခြင်တော့ယုံကြပါတယ်တဲ့ိုးကောင်မှားကောင်လေးတွေကအစပေါ်လေးဒါတွေကြိုက်ကြပါတယ်တော့ကံမောရွာသူရွာသားတွေအလေးထားလည်းဖြစ်ပါတယ် ဘုရဇနီကောကိလေသာထူပြောတဲ့ပုဂ္ဂိုလ်တွေအလုပ်ပဲဥစ္စာပဲအနာရီရောဖြူစင်မြင့်တဲ့ပုဂ္ဂိုလ်တွေရဲ့ကိစ္စမဟုတ်တဲ့ပြီးတော့အနတ္ထဆိုင်တော်မိမိရဲ့အကျိုးစီးပွားအဆင့်မှဖြစ်တဲ့ဤကသမားကြီးပညာဒီလိုကျင့်တရားတွေနဲ့လည်းဘာမှမပတ်သက်ပါဘူးတဲ့အဲ့ဒီစကလုံးနေနဲ့ရှုံချခဲ့ပါတယ်အတ္တကိလေသာနိယောဂခေါ်တဲ့ကိုယ်ပြမဆင်းရဲ ယုံမျှသိရတဲ့အကျင့်ကိုတော့ဒုက္ခကိုယ်စီရဲ့စိတ်စီရဲ့ဖြစ်စေနိုင်ပါတယ်။ဟုတ်လဲဟုတ်တယ်ဒီသူ့ပေါ်အချင်းကိုလုံးလုံးတင်ရအစရှိတဲ့ဒီအဖြစ်တွေကပထမဆုံးစပြီးတော့ကိုယ်ဆင်းရဲပြီးကိုယ်ဆင်းရဲမှလည်းစိတ်ဆင်းရဲပြီပေါ့။음ဒုက္ခအနတ္တရောဖြူစင်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေရဲ့အလုံးလည်းမဟုတ်ဘူးတဲ့။တကယ်ဒီလသမားကြီးပညာအဖြစ်မှလည်းလည်းပဲမပတ်တဲ့တော့အနတ္တအနတ္တသာကြီးတော့ဒီလိုရှုံ့ချခဲ့ပါတယ်။ ဒီမှာထူးခြားတာကတော့ကာမောကောတုဇဏီကောဆိုတဲ့ဒီလိုစကားတွေတော့မြတ်စွာဘုရားကသုံးပြီးတော့မရှုံချခဲ့ပါဘူးဒါအကြောင်းရှိပါတယ်ရှင်တော်တို့မရှုံချတာတော့ဟိုစဉ်ကတပတ်စီခေါ်တဲ့အဲတရားလိုက်စားတဲ့ပုဂ္ဂိုလ်များဟာဒီကျင့်ဟာမြင့်မြတ်တဲ့အကျင့်ပဲလို့သူတို့ကစောစောမြင်းမြင်းယူထားတော့သူတို့ရဲ့စိတ်ဓာတ်ကိုထိမ့်သိမ့်တဲ့အနေနဲ့မြတ်စွာဘုရားက စီလို့ယုံညံ့တဲ့အရှင်ပဲလို့ဒီလိုမရှုံချခဲ့ပါဘူး။ကမ္မလို့မရှုံချတာကတော့အဲ့ဒီချိန်ကပပစိတအမိခံတဲ့ပုဂ္ဂိုလ်များရဲ့အကျင့်တရားဟောလို့ဒီရော်ရီရော်သားတွေတရားမဟုတ်ဘူး။ဒါမလို့ကာမဆိုတဲ့စကားနဲ့မရှုံချခဲ့ပါဘူး။ဒါတော့အဲ့ဒီအကျင့်တွေကလည်းပဲလိုးကြောင်နေမကျင့်နိုင်ပါဘူး။လိုးကြောင်နေနဲ့လည်းမပတ်သက်ပါဘူး။ဒါကြောင့်ပောတုရှင်ဒီကောလို့ ဒီလိုစကားနဲ့မရှုပ်ချခဲ့ပါဘူးဒီတရားကိုဘယ်မှာတတ်တည်ပြီးတော့ဟောတယ်လို့ဆိုတော့အိန္ဒိယပါရဏတိသရဏခေါ်တဲ့နေရာဌာနမှာပိဿဝဂီ၅ခုကိုတတ်တင်ပြီးတော့ဟောပါတယ်ကမ္မသုကလိကနိယောဂလမ်းစဉ်နဲ့အတ္တကိမတနိယောဂလမ်းစဉ်ဒီလမ်းစဉ်ဒီအစွန်းနှစ်ဆွဲကိုပယ်ကြ အလယ်လမ်းစဉ်လိုက်ကြဆိုတာပါဆရာတော်ဗျာမကင်ရှိပါခြင်းတရားကြီးစပြပါအဲဒီမိစ္ဆမပฏิပဒါခေါ်တဲ့မကင်ရှိပါခြင်းတရားဟာတနည်းခွဲပြသွားတဲ့အတိုင်းကမ္မတက္ကတာသမာဓိတိအစရှိတဲ့အဲသမာဓိတိပါဝင်ပေါ့လေဒါမျိုးတွေပါပဲအဲဒီတဲကလုပ်ငန်းနဲ့ပတ်သက်တာတော့ဝိပဿနာမဲ့ခင်နဲ့ ဘုရားဘာကခေါ်တဲ့ဥပဒနာမဲ့ခင်နဲ့အရိယာမဲ့ခင်ဒီနှမျိုးကလိုရင်းပါပဲအရိယာမဲ့ရဲ့ရှိပြီးဘုရားဘာကမဲ့ခေါ်တဲ့ဝိပဿနာမဲ့ခင်ပေါ့လေဒါဒီပွားရတယ်ဆိုတာကိုခွန်ကြီးတို့ပြိဿသိကြတဲ့အတိုင်းလဲတပါး၆ပါးဖြစ်ပြတဲ့ယုံနာတရားတွေသူတို့ဖြစ်တဲ့လည်းပြီးတော့ရှိရတာပါပဲပထမဆုံးဒီလပြည့်စုံပြီးတော့ပါလေဟွန်း ရှုနေတာပါပဲအထူးကြောင့်ကြစားပြီးတော့ဆင်းရဲဆိုတာရှုရှုအောင်မှစိတ်ကလေးစိုက်ကြတယ်။အောင်ထဲမှာသိနေချိန်တက်ပြီးတော့နောက်သဘောမှန်လေးတွေသူကတိစားတဲ့သဘောမှန်လေးတွေသိနေအကြောင်းကျစက်ပုံလေးတွေသိနေ။ဒီကစားပြီးတော့သိလာတာပဲ။အဲဒီလိုပုဗ္ဗဘာကမေခင်ဥပဒနာမေခင်နဲ့မှာသီလမေခင်၊သမာဓိမေခင်၊ပညာမေခင်ဟာ ရှုတိုင်းရှုတိုင်းသူတို့ကပါနေတာပဲသီလမဲ့ခင်လည်းပါသွားပြီသမာဓိမဲ့ခင်လည်းပါသွားပညာမဲ့ခင်လည်းပါသွားပြီအဲဒါတွေဟာတစ်ချိန်နဲ့တစ်ချိန်အချိန်ရပြီးတော့အားပြလာတဲ့အခါရှုမိတဲ့အာယုံရဲ့ကျုံးလာအာယုံရဲ့မမြဲပုံပေါ့ဒီဟွန်းသိမြင်တဲ့အနိစ္စ ानु ပသနာဉာဏ်လေးလည်းဖြစ်လာတယ်ဟောလည်းပြောခဲ့တဲ့ဆင်းရဲပုံ ကိုယ်ထဲမှာတွေ့ဆုံးကြောင့်ခံဆုံးနေခဲ့ပုံတကယ်ဒုက္ခစိတ်ကြီးသိမြင်တဲ့ဒုက္ခနိဗ္ဗာန်ဉာဏ်ကြီးလည်းဖြစ်လာတယ်ကိုယ်လိုတိုင်းမဖြစ်သူတစ်ပါးတိုင်းသူဖြစ်ပုံသိမြင်တဲ့အနတ္တနိဗ္ဗာန်ဉာဏ်ကြီးလည်းဖြစ်လာတယ်ဥပဒနာမဲ့ခင်ကြီးကစပြီးတော့ဖြစ်လာတာနောက်မှတ်ရမှတ်တော့ဥပဒနာမဲ့ခင်ကြီးအစင်းစင်းစင်းစင်းတိုးလာတာအဲနောက်ဆုံးဒီကရိပ္ပကညာပိုင်းအထိပေါ့ဒီဥပဒနာမဲ့ခင်ဖြည်းဖြည်းမဲ့ခင်ကြီးကြွားနေတာပေါ့ အဲဒီလိုယုံနာနေပေါ်မှာမျက်စိရဲ့သဘောပဲလို့သိမြင်တဲ့ဥပဒနာညာတော်တော်ကြီးရင့်တာအားကောင်းလာပြီဆိုရင်မြင်နေကြကြားနေကြနားနေကြစားနေကြထိနေကြဒီအာယုန်နေနဲ့တွေ့နေပါပဲမြင်ကြနားစားထိတွေ့နေတာပဲဒါပေမဲ့လို့အဲ့ဒီအာယုန်တွေကိုအကောင်းထင်ပြီးတော့မြဲတယ်လို့ထင်ပြီးတော့ ပါရတတ်မဲ့မှုຢာကဖြစ်ပေါ်မလာဘူးအဲ့ဒါထူးခြားနေတာပဲတတိပုဂ္ဂိုလ်တွေကတော့ဒီအာယုန်ကြီးမြင်သွားလို့ရှိရင်ပါရတတ်မဲ့မယ်သူယောဂီမှာတော့ဝိပဿနာဉာဏ်ကြီးကတန်တာဖြစ်နေတော့ပါရတတ်မဲ့မှုပေါ်မလာဘူးပြီးတော့ဒီအာယုန်ဒီပုံမှာလည်းစိတ်လိုချလွတ်ထတာလည်းမဟုတ်ဘူးမျက်စိရဲ့သဘောပဲဆိုတဲ့ ဝိပဿနာဉာဏ်တွေကအစီကားစပြီးတော့အစဉ်စဉ်စဉ်စဉ်ဖြစ်ပြီးတော့ရင့်ကျက်လာတဲ့အခါတာယာတမဲ့ဆရာနဲ့တွေ့တော့မှတာယာတမဲ့ဘူးမဖြစ်တော့ဘူးဆိုလို့ရှိရဲ့အဲ့ဒါကာမဂုဏ်အာယုခံစားတဲ့ကာမတုခာတိကနိယောကအစွန်းတက်သွဲရှောင်လိုက်တာပဲလွတ်သွားတာပဲဒီကာရုပ္ပခာညာဘက်လောက်များရောက်လာပြီဆိုရင်မိမိရဲ့စိတ်ကလေးဟာ ကာမဂုဏ်အာယုန်လေးကြီးလွတ်ပြီးတော့ပေါ့လေ။ຢာကနှိုးကြည့်တာတော့မှမနှိုးဘူး။တက်တောင်လေးကမိနဲ့ရှုလို့ရှိရင်တွန့်တွန့်တွန့်တွန့်လာ။တရားပဲလေတရားတွန့်နေတာကာမဂုဏ်ပဲဆက်သွားတာမရှိဘူး။တနည်းအားဖြင့်လည်းပဲဒီခါမှာကာမဂုဏ်အာယုန်ကြီးပေါ့လေစိတ်ကလေးတမင်လာဆွကြည့်တာတော့မှ ချက်ချင်းပြန်ပြန်ပြီးတော့ရောက်တာ။ဘာနဲ့ဒီလဲဆိုတော့ဘူးမရင်းဆိုလက်နဲ့နဲ့တူတာပဲ။ပြစ်လိုက်တဲ့ခါတဲ့ချက်ချင်းပြန်လာတာပဲ။အဲဒီလိုအနေမျိုးတော့ဖြစ်နေတာ။ပြီးတော့သမဏတာယတမေစီယာကောင်းတဲ့အာယုန်နေကြီးတော်မှသိဆိုပြီးတော့နှိုးကြည့်တာတော့မှမဖြစ်ဘူးဆိုတော့ကာမတိပါဠိကနိယောဂလမ်းစဉ်ဟာခါတဲ့တမှာစုံတင်းပြီးတော့ဖြစ်နေတာပဲ။ဆိုဒီလို ပြစ္စမသီတာကျင်လန်းစေလိုက်သူရဟာအစားနဲ့စားနေတာပဲတင့်တော်တဲ့အစားအဝတ်လည်းပဲဝတ်နေတာပဲอืมခုလုံးလုံးနေကြတာမဟုတ်ဘူးဒါတော့နေရာထိုင်နေလည်းအိယာနေရာတွေလည်းအသုံးပြုနေတာပဲဒါတော့အရိယာဘုမြတ်တာအောင်လည်းပဲသိညာဆောက်လိုက်ထိုင်လိုက်လဲလိုက်ဒီလိုလုပ်နေတာပဲ။ အပူရေးမြတ်တာအောင်လည်းပဲနေကြတာပဲတကယ်လို့သတ္တနာမစာဝိတ္တနာမဝဲ့နေတဲ့နေရာမနေအပူရေးမြတ်တာမနေဘူးဆိုလို့ရှိရင်ခန္ဓာကိုယ်ပြန်မဆင်းရဲသွားမှာသူတမသာပြင်းနဲ့စာစပြီးပေါ်ပြီးစာပြီးတော့မြတ်တာကိုနေနေကြတာဖြစ်တော့ခန္ဓာကိုယ်လည်းမပင်မမဆင်းရဲဘူးဟောအတ္တကိမဏနိယောကအစွန်းတတွေကိုလည်းပဲကြောက်တည်ပြီးသားဖြစ်သွားတယ် ရှင်တေယောဂီတယောက်ကတော့ဘုန်းကြီးလျှောက်သွားသေးတယ်။ယတတနာတွေဖြစ်မှဆိုလို့တဲ့သူအစာငတ်ခံတယ်။အဲ့ဒီစာငတ်ခန္ဓာကတော့ကိုယ်ပင်မရှိရင်အတ္တကိမ္မဏယောဂဆက်ဆုံးရောက်သွားပါတယ်။ဒါတော့သံသင်္ကကြောင့်စီပစ္စည်းလေးပါစားစရာဝတ်စရာနေစရာဒါတော့လိုအပ်လို့ရှိရင်စေဝပစ္စည်းကိုယ်ရေးမျှတအောင်ပြရဖို့မျှတအောင်နေရတာဟာဓမ္မရည်ရွယ်ချက်ကောင်းကောင်းထွက်လာတယ် ခန္ဓာကိုယ်ပင်မမဆင်းရဲဘူးအတ္တကိဝတ္တနိယောကအစွန်းတသွယ်ရှောင်နိုင်ဖို့ဆိုတာပေါ့လေဒီမှာရေကြီးထွက်လာပြီ။အဲဒီလိုပြင်းထန်တဲ့အစွန်းတသွယ်ရှောင်နိုင်ဖို့စားစရာဝတ်စရာနဲ့မလွတ်မကင်းလာတဲ့မြင်စရာကြားစရာနားစရာစားစရာထိစရာဟောနေတာတွေ။ဒါတွေနဲ့ကြုံတွေ့တဲ့အခါမှာตายာတတ်မှတ်မှုမဖြစ်ရအောင် မြင်တိုင်းမှရတာကြားတိုင်းမှနားတိုင်းမှစားတိုင်းမှထီတိုင်းမှဒီတိုင်းမှအကုန်လုံးတွေလိုက်ပြီးတော့မှတ်ရနေမှတ်နေရတာပဲခုနမက်ကင်ရှိပါခြင်းတရားထည့်သွင်းပြီးရတာဟောထည့်သွင်းပြီးနေတော့မှတ်ရတဲ့အာယုံမျက်စိရဲ့သဘောပဲဆိုတာသိနေရင်ပိုင်နိုင်စွာမှတ်မိတဲ့အာယုံပေါ်မှာအာရတတ်မဲ့မှုပေါ်မလာတော့ဘူးအဲ့ဒီကာမတိကာတိကနိယောဂဒါလည်းပဲမဖြစ်တော့ဘူး ဒီတော့ရှိမှရတာဟာကာမတုခာတိကနိယောကအစွန်းတသွယ်ကိုအချောင်းအချောင်းကြီးအစွန်းတသွယ်ကိုရှောင်ဖို့ဖတ်ရတယ်ဆိုတာပေါ့လေဆိုတာရွေချက်ထွက်လာတယ်အဲ့တော့သုံးဆောင်တဲ့ပစ္စည်းသုံးဆောင်ရင်းစသည်ဖြင့်ခန္ဓာကိုယ်ပင်မမသိရအောင်လို့အတ္တကိလေသာနိရောဓအကျဉ်းလားခြင်းနဲ့ရှောင်သိမိတာဖြစ်သွားပြီ။ သုံးဆောင်တဲ့အခါမျိုးမှာလည်းပဲတာယာတက်နှုတ်တတ်မှတ်မှုမရှိရအောင်လို့ဥပပကမဲ့ခေါ်တဲ့ဥပဒနာတမာတိအဲဥပဒနာမဲ့ခင်လည်းပဲထည့်သွင်းပြီးပြီလို့ဆိုတော့ဟိုဘက်အစွန်းလည်းမရောက်ဒီဘက်အစွန်းလည်းပဲမရောက်ပါဘူးအစွန်းနဲ့သူကလွတ်နေတယ်ဒါဘဝလမ်းရောက်ကြီးတဲ့အဲဒါပါဠိလိုမကြီးမခေါ်တာပဲအလေလားတဲ့အဲဒီလားစဉ်အတိုင်းဆက်သွားလို့ရှိရင် ဆင်းရဲပြီးငြိမ်းရဖြစ်တဲ့နိဗ္ဗာန်အထိရောက်တာမဟုတ်လို့ပฏิပဒါလို့ခေါ်တယ်။နိဗ္ဗာန်ရောက်သောအကျင့်ကောင်းတဲ့နှစ်ရပေါင်းလိုက်တဲ့အခါကျတော့မကြည့်မှပฏิပဒါအလယ်အလတ်နိဗ္ဗာန်ရောက်သောအကျင့်ဆိုတာဒါပြောတာပဲ။အဲဒီအကျင့်တရားတွေကမ္ဘာလောကကြီးမှာမရှိခြင်းကသတ္တဝါတွေပါသတ္တဝါတွေအတီးတီးအတီးတီးရဲ့စိတ်ဟာတတ္တဝိရဲ့သတိသမารိပညာခေါ်တဲ့ ကြီးစိုးနိုင်တဲ့စိတ်ဆွရင်တရားတွေမရှိကြတော့ထင်ရမြင်ရတွေဖြစ်ခြင်းနဲ့ဖြစ်ကြတာစွန့်နှစ်ပွဲရောက်ခြင်းနဲ့ရောက်သွားတာမြတ်စွာဘုရားဒီမစကြတရားဟောပြီးတော့ဒီဇဝဂီ၅ခုကအစပေါ့မိဇိမပရိပဒါအရှင်လမ်းစဉ်လိုက်တော့တတ္တိန္ဒြေအစရှိတဲ့စိတ်ဆွရင်တရားတို့ဟာတတ္တာလည်းပဲတတ္တာဆက်ဆက်ဖြစ်ဝိရိယလည်းဝိရိယဆက်ဆက်ဖြစ်အဲ့ဒီလိုနေရာဖြင့်ဆက်လေသလိုပေါ့လေ ဆက်မပြတ်ဖြစ်တတ်တဲ့အတွက်ဓမ္မစက္ကာဆိုတာပေါ့လေအဲဒီမှာစပြီးတော့ပေါ်ပါတယ်အဲ့ဒီဓမ္မစက်ကိုဝိနည်းတ attva ရဲ့ဌာနမှာဖြစ်စီခြင်းတနည်းအားဖြင့်လည်းပဲဖြစ်အောင်တရားဟောတော်မူခြင်းကိုဓမ္မစက်ကပဝတ္တနာလို့ခေါ်ပါတယ်။ဟောစီရရတော့အများကြီးရှိနေပါသေးတယ်အချိန်ကလုံးလုံးသွားပြီ။ဒီနေ့ဒါပဲတော့ကြဥစ္စာ။